ခန်းကြီးရှိအငယ်1မှ32ဗေယမင်သားဦးကဘေလဒုတိယသားအာရှဘေလ တတိယသားအဟိယံစတုထသားနောဟပစ္စမသားယာဖတိဘေလသားကအဒာဂေယအဘိဟုတ်အဘိရှဝနေမန်အဟောဂေယရှေဖုဖန်ဟုရန်ဒီမနဟမြို့သို့နေရာပြောင်းသော ဂေဘမြို့သားအဆွေအမျိုးသူကြီးဖြစ်သောဧဟုဒ်သားကားနေမန်၊အဟိယ၊ဂေရတည်း။နေရာပြောင်းသောနောက်၊ဩဇနှင့် အဟိဟုဒ်ကိုလည်းမြင်၏။ရှဟာရိမ်သည်မဟာဟုရိမ်နှင့်ဗာရာကိုစွန့်ပြီးမှ၊မောဘပြည်၌နေ၍၊မယားဟောဒေရှတွင်ယောဗပ်၊ဇိဘိ၊မေရှ၊မာလခံ၊ုဇ၊ရှာခိ မိရာမတို့ကိုမြင်၍ဤသူတို့သည်အဆွေအမျိုးတကြီးဖြစ်ကြ၏အရင်မယံဟုရှိန်တွင်အဘိတုနှင့်အေလာပါလကိုမြင်၏အေလာပါလတာကအေဘာမိရှဟန်ရှာမက်တီရှာမက်တီအောနောမြို့လောဒမြို့နှင့်ခြေလက်များကိုပြုစုတော်သူဖြစ်၏ဘေရိယနှင့် ရှေမတို့သည်ဂါတမြို့သားတို့ကိုနှင်ထုတ်သော ၊အာဇလုန်မြို့သားအဆွေအမျိုးသူကြီးဖြစ်ကြ၏။ထိုမှတပါး၊အဟိဩ၊ယာရှက်၊ယေရိမုတ်၊ဇေဗဒိ၊အာရဒ်၊အာဒါ၊မိက္ခေလ၊ဣရှပ၊ယောဟတို့သည်ဗေရိယသားဖြစ်ကြ၏။ဇေဗဒိ၊မေရှုလံ၊ဟေဇကိ၊ဟေဗာ၊ဣရှမေရဲ၊ယေဇလိ၊ယောဗပ်တို့သည်ဧလပါလသားတည်း ယာကိန်ဇိခရိဇာဗဒိအေလီနေဇိလတဲအေလီလအဒါယတ်ဘီယာယတ်ရှိမရတ်တို့သည်ရှိမဟိသားဒီဣရှပန်ဟေဘာအေလီလအာဘဒုံဇိခရိဟာနန်ဟာနနိအေလံအန်တီတိယဣပဒိယပေနွေလတို့သည်ယာရှက်သားဒီရှန်ရှက်ရဲရှေဟာယိ အာတလိယာယရှိအေလိယဇာခရီတို့သည်ယေယောဟန်သားဒီဤသူတို့သည်ယေရုရှလင်မြို့မှနေ၍အစဉ်အဆက်အဆွေမျိုးတကြီးမင်းဖြစ်ကြ၏ဂိဘုံမြို့မှဂိဘုံအဖယေဟေလနေ၏သူ၏မယားကားမာခာအမည်ရှိ၏သူ၏တာဦးကားအာဘဒုံသူ၏ညီကားဇုရကိရှဘာလနေယနာဒပ် ဂေဒေါအဟိအောဇာခရိမိကလုတ်တီမိကလုတ်သားကရှိမန်ဒီဤသူတို့သည်ယေရုရှလင်မြို့မှညီကိုစုအနာတစ်ဖက်တစ်ချက်၌နေရာကျကြ၏အငယ်33မှ40နေရသားကကိရှကိရှသားရှောလုရှောလုသားယောနသန်မေလခိရှဝအဘိနာဒ ဣရှဘာလတည်းယောနသန်သားကမေရင်ဘာလမေရင်ဘာလသားမိခာမိခာသားဘီတုံမေလက်တာယာအခဒီအခတာကယာယတ်ယာယတ်သားအာလမက်အာဇမဝက်ဇီမရီဒီဇီမရီတာကမောဇမောဇတာဘိနာဘိနာတာယေဖရတ်ယေဖရတ်တာအီလတာအီလတာတာအာဇီလအာဇီလတာ6ရောက်အမိကား အာဇရိကံဘောခေရုံဣရှမေလရှရိယဩပတိဟာနန္ဒီအာဇေလညီအေရှက်သားဦးကားဥလံဒုတိယသားယေဟုတ်တတိယသားအေလိဖလက်ဒီအေလံသားတို့သည်ခွန်အားကြီးသော လေးသူရဲ့ဖြစ်ကြ၏တာမင်းများ၍ပေါင်း150ရှိကြ၏ဤ၍ကဗေယံမေတန်းစဉ်မြေဆက်ဖြစ်သည်